ဒီကသောခါတဂုံရတရားရဲ့အစလေးအဆုံးကောင်းကြီးဂုံဆိုရည်လေကောင်းကြီးဂုံပြောလို့အဆုံးသတ်ပြီးတော့ဇာတိနဲ့လက်ပြီးပေါင်းစပ်ပြီးတော့ပြောရမယ်ဆိုရင် အများကြီးပြောကြရရှိပါတယ်တော့အထုကယောဂီပုဂ္ဂိုလ်တွေဒီပဒံအကျိုးတည်လာလေပြီးတော့ဉာဏ်လို့တံခိုးထားတဲ့စိတ်အပြည့်နဲ့ယုံကြည်ပြီးစိစိဆက်ဆက်မယမနာချိုးပါအထုလို့ရှိရင်ရဲ့အနေနဲ့အတွင်းမှာပဲ တောခါတခုံရဲ့ဓမ္မခုံရဲ့အစလည်းအဆုံးကောင်းကြီးခုံလေးလက်တွေ့ကြည့်လက်တပါးတာပေါ်စစလုပ်တဲ့ယောဂီစိတ်သက်ရှင်ရင်ဉာဏ်နေတဲ့ယောဂီတွေတော့ဟိုရတော့အမှမခံပါဘူးတောင်းယူပါဘူးဘာလို့လဲလုံးမကောင်းလို့ဖဲဘူးတကယ်အလုံးလုံးတဲ့ယောဂီပေါ့ယောဂီကြီးနဲ့ စိတ်ဆန္ဒပြင်းပြပြီးတော့ကျိုးစားအထုတ်တာပါလေကျိုးစားအထုတ်တယ်ဆိုတာကထိုင်ပြီးတော့မှတ်တဲ့အခါဖောင်းမှုပဲကူကအစပေါ်တိုင်းအာယုံကိုမလွတ်တတ်မှတ်နိုင်ရရာအတွက်ဘူရခြင်းအားစိတ်တယ်တို့ချတက်ချော်ပြီးတော့ဆက်လက်ရဒီဝိရိယကသိအရေးကြီးပါလား ဒီလိုဝိရိယတွေရှိနေလို့ရှိရင်ကိုတိစ္စခေါ်တဲ့အပြင်းပေါ်တယ်ဒီရဆိုမိတ်တာပေါ့ဒီတဘာဝဆိုတော့စိတ်သုံးစိတ်သာနေခြင်းအလေးထားကဘဝစတဲ့ကပါလာတာဖြစ်တော့နိုင်နိုင်လေးမအပင်မမခံရဘူးပြင်းတယ်ဒီအတုဇာယောဂီပုဂ္ဂိုလ်ဟာ ပုဂ္ဂိုလ်မှာပေါ့လေအပြင်းဟာသရကိုနှုတ်ဆက်ပေးတယ်လို့တော့အတူကြကြဒီမနာကိုအန္တရာယ်ပြုတဲ့တရားဆိုးပါပဲလို့တော့ဒါမလို့အဲ့ဒီတရားဆိုးကိုအသာရှိတဲ့အနိုင်ယူတဲ့ဝိရိယမျိုးအာတဘလုံးသောဝိရိယမျိုးရှိဖို့ တစ်ဖက်ကလည်းပဲပြီးရဆန့်ကျင်ပဲရှိခွဲအာယုန်နဲ့မှတ်သိနဲ့တဲ့အောင်ဟောလို့ရွယ်စည်းချက်တော့ပါကျေစုထားတဲ့စိတ်ကလေးဟာလူလိုကြာကြာလေးဘာလို့လှုပ်ရှားရှားလေးကြင်ပြန်ကာကာလေးဖြစ်လာအောင်ဒီစိတ်ကလေးကမတိုင်းမတိုင်းမှာသူကတွန့်ဆက်ပြီးတော့ပါနေတယ်တော့ ဝိဖာရဝါဆိုဥဖာရဝါဆိုတာပြတ်နာပြီပြတ်နာနေဆိုတာလှုပ်ရှားတယ်ဆိုတာအတိတ်ပဲပါပဲအလွန်လှုပ်ရှားတဲ့သဘောတော့ဘာမှမသိဘူးဒါလှုပ်လှုပ်ရှားရှားလေးခက်ရရလေးလှုပ်ရှားတာပါလေခုနမိတ္တကဆုံးလက်တဲ့စိတ်ကျုပ်လေဟမ်ဆုံးလက်တဲ့သဘောအဲဒါလေးစိတ်ကျုပ်ပြီးတော့ဗောလေ မလုံဆန်းဖြစ်တဲ့သဘောနဲ့ဆက်ကြည့်မလဲတိုက်ကြရတာသူ့ကိုနိုင်တဲ့အတ္တဘလုံးလောက်ရတဲ့ပါဠိသူရဲ့ဆက်ကြည့်ကလည်းပါဠိဆိုရယောဂီဟာခုနပြင်းတဲ့သဘောတစ်ဖြည်းဖြည်းအားနေပြီးတော့နောက်ဆုံးမရှိတော့ဖြစ်သွားတော့ပါပဲဒါကြောင့်အတ္တဆယောဂီပုဂ္ဂိုလ်ဟာ ဘုံကလူကစပေါ်တဲ့အာယုမှတ်မှတ်ရမှာအခုဒီချင်းအားဆိုင်ပါနည်းနည်းကြကြရှိပါတက်တက်ကြကြရှိပါဆိုတာပေါ့လေယေရှုပါချိန်ပါဆိုတာပေါ့လေသမဏဆရာတွေကတိုက်တွန်းရပါတယ်ကွာ မဆက်ဘူးဆိုလို့ရှိရင်အပြင်းကဝင်လာတယ်အဲ့ဒီအပြင်းကိုကိုယ်စိတ်ကြလို့ခေါ်ရတယ်ပြီးတဲ့ပုဂ္ဂိုလ်ကိုတော့ဝိတေကနာအနေနဲ့သမဝိတေကနာအနေနဲ့သုံးလို့ရှိရင်ကုသိတာလို့ဆိုရတယ်ကုသိတာဆိုတာ ဆက်ဆုပ်ဖွယ်ရာကောင်းတဲ့အပြုအမူအဓိပ္ပာယ်ရပါအပြုအမူရှိသူအဓိပ္ပာယ်ရပါတယ်အများကစိတ်စင်ကြယ်ရေးအတွက်ရှိနေတဲ့တရားတွေအထုတ်ရမှာအများကြိုးစားလို့မဟုတ်ခဲ့တဲ့ကိုယ်ကရေသာခိုးပြီးတွေ့ကပ်နေဆိုရင်တော့အဲ့ဒီအပြုအမူလေးဟာဆက်ဆုပ်ဖွယ်ကောင်းတဲ့အပြုအမူဖြစ်တာပဲ အဲ့ဒီအကျိုးကိုမြင်ရတဲ့ပုဂ္ဂိုလ်များကအဲ့ဒီလိုအပြုအမူရှိတဲ့ပုဂ္ဂိုလ်ကိုမြင်သွားတဲ့ပုဂ္ဂိုလ်များကဒီလိုတက်ဖြစ်လာပဲတည်ညံ့လာပဲဆိုတော့အဲ့လိုဖြစ်တယ်လေဆဲရခေါ်တာပါလေတော့စိတ်ခံရတတ်သူတဲ့ ကိုရုပ်ကိုဇီဝမှနားမလဲပဲနဲ့တဲကိုရုပ်ကိုဇီဝအစ်အမှားအတွက်ပေါ့လေကျိုးကမမရဘူးဆိုလို့ရှိရင်သူရအကျိုးရှိပါလေနားလည်မှာမဟုတ်ဘူးပုဂ္ဂိုလ်တော့အဲတော့မပြင်းနဲ့မခင်းနဲ့ဆိုတာပေါ့လေအများရဲ့တဲ့ရဲ့ချင်းဆက်ခံရခံရဆက်ခံရလို့အတိတ်ကပြထားပါမယ် ဥဒ္ဓဝကကိုယ်ရင်လည်းပဲရှုတ်ချထားပါတယ်ဒုက္ခံဒုက္ခကိုကုသိတော်ဟုဆိုတဲ့ကြည့်ရဲ့ဘိက္ခုတို့ကျင်းသူဟာစည်စည်ရဲရဲနေရတတ်တယ်တော်လည်းရှိရဲ့ရက်လည်းရှိရဲ့ဟင်းလျောင်းနေလည်းရှိရဲ့ထိုင်နေလည်းရှိရဲ့တကယ်အသေးသေးအမူအရာတွေဒီတိုင်းဒီတိုင်း ရှင်းစွာလျက်တတ်တယ်ရှင်းစွာလျက်တတ်တယ်ဆိုတာအကုသိုလ်တွေနဲ့ရောထွေးပြီးတော့ဖြစ်နေတာကိုပဲရှင်းစွာလျက်တယ်လို့ဆိုတာပါပဲဒါမှမဟုတ်ဟောကိန်ရောပါပတိအကုသိုလ်တံတွေရှိတယ်အမစက်တော့ပြင်းလို့ဝင်လာပြီဆိုလို့ရှိရင်တထွေးကြီး ထွတ်တန်းနှုတ်ကြတဲ့စိတ်လေးစိတ်ထားတွေဘာလို့လဲဖြစ်လာတာလဲအပြင်းကစလိုက်တာတခါလဲဘုဒ္ဓမှာနိဝရဏတရားတွေအခါလဲသူ့ပြုံပြီးတော့ဝင်လာတာဘယ်မှာဆုံးထိနာလိုက်တာကံလူဥဒိဇကောသအဲလိုအချင်းချင်းတန်းနှိမ့်ကြတဲ့အောက်တန်းကြတဲ့အကျိုးတွေကိုမဖြစ်တာမယုံတော့ဘူး မညွန့်တာမညွန့်တာပေါ့မညွန့်တာပေါ့ဒါလည်းဖြစ်တဲ့အာရိကလောတပလည်းကတွေ့ဝေးနေတာပေါ့မေဆရာရှိသူရှိမဲ့လောဘတွေဖြစ်တာမေဆရာရှိသူရှိရဲ့ဒေါသတွေဖြစ်တာပေါ့ဒါလေးပေါ့ပါဝကိအကုသလိဓမ္မေဝေကိနောပါဝကိအကုသလိဓမ္မေအဲဒီအောက်တန်းစား ကိုယ်လုံးစိတ်ကအပြုအမူတွေနဲ့ရောထွေးပြီးတော့နေရတတ်တယ်။ဒါဆိုရင်အဖြစ်တည်ပြထားပါလား။အဲဒီလိုရှိပြီဆိုလို့ရှိရင်ဘာကြီးဆုံးရှုံးသွားကြတော့လို့ဆိုတော့မဟာတန်ကြသရတံပြိဟာပေတိရဲ့ဒီကျေမြင့်တဲ့မိမိရဲ့အကျိုးစီးပွားအဖြစ်အမှန်ကျိုးစီးပွားအဖြစ်မှန်ဆိုတာ သိက္ခာ၃ရပ်ရှင်း၃ရပ်ဟာရှင်းမှုမှလည်းကိုသိရှိပြီးတော့လက်တွေ့ကြရဒီလားသိက္ခာတွေဖြစ်ရတာသမာဓိသိက္ခာတွေဖြစ်ရတာဒီဟာသိက္ခာတွေဖြစ်ရတာရှင်းလို့စောကားမှုတွေကိုမရှင်းလို့ပဲနဲ့ထိရတာပါဒီကြောင့်ဆိုရင်လည်းတောင်းကြတဲ့ပရိယုခန္ဓာကိစ္စတွေကိုဘုလိုရှင်းမှဝင်သိရတာ အတိအဝင်အတိမှန်လေးပေါ်လေဖြစ်အစစ်စစ်ဖြစ်ဖို့ရအတွက်ဒီကဒီဝဒနာနဲ့နေနေအားကြောင့်ပြုလုပ်ပြီးတော့အရိယမင်းညာနဲ့အပြတ်ရှင်းနိုင်တဲ့အတိုင်းအထိပေါ်လေဒီဟာသိက္ခာကိုရှင်းသုံးရတာအဲဒါတွေကအမှန်ရှိတဲ့ဒီရဲ့အကျိုးရှိဖို့အစစ်အမှန်လေးပဲလောကမှာတက်ကြတဲ့တက်ပညာကြီးရှိတာအလုပ်ကြိုးစားလို့ကျေးဇူးတွေရတာလား လူလုံးအစဉ်တန်းပြင်းလာဒါတွေကတော့တကယ်အကျိုးစီးပွားအဖြစ်မှာမဟုတ်ပါဘူးအကျိုးစီးပွားအဖြစ်မှာကတော့ဒီမှာလူနဲ့တူအောင်နေတတ်တဲ့ဤဆိုလိုစိတ်ဓာတ်သက်တဲ့ဤနဲ့လူ့ဒီဉာဏ်ကြီးရှိပြီးတော့လူထက်ပြီးဖြစ်အောင်နေတတ်တဲ့စင်တော်မျိုးလည်းအဖြစ်လေတဲ့အဲဒါတကယ်ညံ့ရတဲ့အကျိုးစီးပွားတွေပါပဲအဲ့ဒီအကျိုးစီးပွားတွေလည်းဆုံးရှုံးရောအဲ့လိုဆိုထားပါလား မကောင်းမှုပြုဖို့ဆိုတဲ့အခါမှာရှင်ရတဲ့တတိရှိဘူးဆိုရင်တတိတောင်းနေလို့ရှိရင်ရှိတယ်ပြီးတော့တာပဲရှိလို့ပြီဆိုရင်ကိုယ်လည်းနှုတ်ကတော့ကိုယ်ကနှုတ်ရကတော့ကျောစရာကြည့်ရစရာအဖြစ်မကင်းတာဖြစ်သွားပြီ မတန်ရှင်းတော့မတန်ရှင်းတာလည်းဖြစ်သွားပြီရိုင်းတိုင်းကြမ်းတမ်းပြီးတော့ပူလောင်ရှင်းရမှုဆက်ဆုပ်ဆရာဖြစ်သွားပြီမကောင်းတဲ့အကျိုးရတဲ့ဖြစ်သွားတာဘယ်တော့ဆောက်တယ်လို့ခေါ်ပါတယ်တတိနဲ့မိစိတ်အစဉ်မှာညီညွတ်မှုဝင်ရအောင်လို့ကာကွယ်ရေးမကောင်းဘူးဆိုရင်တတိလွတ်နေတော့ တတိလဲတော့ခုနစိတ်ကြီးအယုံယုံဖြစ်နေတော့တတိလေးရှိနေလို့ရှိရင်တော့စိတ်ရှင်မှာညီညာမှုဝင်တော့စိတ်တောင်းကျမ်းလာတယ်ဘောလို့ပြုထားတာရင်းရောဖြစ်လာလို့ရှိရင်လည်းချက်ချင်းကုသဖြစ်တာညီညာမလုံးကြီးကြိုးရင်ကာဝယ်ခြင်းအနိုင်ယူပါဆိုတာပေါ့လောင်လာရပါလုံးလည်းချက်ချင်းငြိမ့်တာ အဲ့ဒီနည်းနဲ့ပေါ်တာပရိယုဌာဏကိစ္စတာတွေရေးအောင်တတိနဲ့ကာကွယ်ရတာမြင့်မြတ်တဲ့ကိစ္စတာတွေကိုအတိညာခြေကားသွားပြီးတော့ဖြစ်ပွားစေခြင်းအဖြစ်ပေါ်လေအစွဲကြီးတစ်ဖြည်းဖြည်းချုပ်ပြီးတော့ကိစ္စတာတွေအားနည်းသွားပြလို့ရမှာဝဒနာဉာဏ်ဤအစစ်စစ်တက်ပြီးတော့ဝဒနာ ပြည့်စုံသွားတဲ့အခါမဂ္ဂိတာကြီးအားနေပြီးတော့နောက်ဆုံးအမက်ကအပြတ်ရှင်းလိုက်တာတစ်ခွက်ထိုးရတယ်လို့ပေါ့ဒီဘက်ကျိုးပိုင်းမှာပေါ့ရှင်ကျိုးပိုင်းနဲ့ထိုးတတ်တဲ့အခါသူဒီကအပါရထိုးတဲ့ချက်ကိုလည်းရှောင်ရတယ်ရှောင်သေးတဲ့ဒီလေးလာထားရတယ်သူကလည်းပဲအပါရထိုးတဲ့ချက်နဲ့ရှင်ကျိုးဘက်ကိုထိုးပြီးအောင်လို့ ခွင့်ရလည်းကြည့်ရတယ်ကိုယ်တစ်ချက်အပါဒထုံးတဲ့ချက်နဲ့ထိုးလိုက်ပြီဆိုရင်ရှင်ပြန်ပဲဟာအားတော့လဲတော့တယ်တစ်ချက်စားချက်သူစီရလာတဲ့ဟာလည်းကြည့်ရှောက်အောင်တိတ်ကိုသတိထားပါကိုယ်အခွင့်တောင်းကြိုးစားအောင်နောက်တစ်ချက်အပါဒထုံးတဲ့ချက်နဲ့ထိုးလိုက်လို့ရှိရင်ကိုကအပါဒထုံးတဲ့ချက်မိထားတဲ့ပုဂ္ဂိုလ်ကနောက်တစ်ချက်ဆက်လိုက်လို့ရှိရင်ပိုအားနေတော့တယ် ခုဖြစ်လာတယ်လည်းကြည့်ရှောင်ကိုယ်အဖွင့်တော်ကြည့်လုံးရှိဆက်လိုက်ပြီးဆိုလို့ရှိရင်တုံးကြလုံးပြီးတော့ကရှင်သက်သက်ဟာသိအောင်ကောင်းတော့သူကြည့်လာတဲ့ထုံးတစ်ချက်ကလည်းသိအောင်ရှိတော့စက်ကစက်ကကိုယ်ကထိုးနေဖို့အတားကြီးရတော့ဝိပဿနာနဲ့ဒီတိုင်းပဲတစ်တလုံးတစ်ဝါလုံးကကိုယ်အတားကြီးရပြီးတော့ကိုယ်အနိုင်ကျင့်ရတဲ့ကိလေသာကို ဒီတိပ္ပံဘာဝနာတရားအထုတ်ဖြစ်အောင်ဖြင့်လာတဲ့ကိလေသာတွေကိုလည်းကြည့်ဆောင်ရတာပဲကိုယ်လည်းအကွက်ကြည့်ပြီးတော့ကိလေသာတွေအားနဲ့အောင်ဖို့လေအမြဲတစေထိုးနှက်နေရတာအဲဒီမှာဝိရိယစိတ်အရေးကြီးပါတယ်ဆရာဟွန်းအဲတော့ဝိရိယအစစ်အစစ်ဖြစ်ရဖို့ဘုရားကပေါ်ရင်အာရုံကိုစစ်ကံနေမလား ဆုံးရဆုံးမှတ်နိုင်ရေးအတွက်ပေါ့အားဆိုင်မှုပူရည်အားဆိုင်မှုခေတ်ကနေပေါ့အဲဒီအများကြီးအားဆိုင်ပြီးလို့ရှိရင်ဝိရိယဟာတခုချင်းအနေနဲ့တွက်ပြင်မယ်လို့စက်ကစက်အချိန်ကြီးများလာပြီဆိုလို့ရှိရင်အောက်ကခွန်လောက်အောင်ဆုံးရည်ဒီတည်းထွက်လာတာစိတ်အားဝစရာကောင်းလာတဲ့တရားဟာ အဲဒီဝိရိယမျိုးကိုအာရထဝိရိယလို့ခေါ်ပါတယ်ဒီလိုဝိရိယတိုင်ရှင်ဖြစ်အောင်မြတ်စွာဘုရားကအာရထဝိရောခောဘိက္ခဝေသုခံဝိဟရတိတဲ့ကိုယ်ရဲ့ဆက်ပြီးတော့လည်းင်းပေါ်တဲ့ရှုခွဲအာရုံလေးပေါ်ရင်ပေါ်တိုင်းပေါ်လေး လွတ်ထွက်သွားရအောင်လို့အားစိုက်မှုပေါ့သူ့ရဲ့စီရောက်သွားအောင်ဘုရားရှင်တွန်းအားပေါ့ကျေနဲ့တွန်းအားရှိတယ်တွန်းအားပါတယ်လို့ကချင်းအားလည်းဒီတဲ့အလိုတော်ပါသွားပါပြီတွန်းအားလည်းပါတယ်ချင်းအားလည်းပါတယ်ဟွန်းတွန်းအားတွန်းအားကတော့ရှုခွဲအောင်ဒီတတိရောက်သွားအောင် ချိန်အားတော့တဲ့တဲ့ယူရောက်အောင်အချိန်ပေးတာပေါ့နော်။စံသဘောလေးတွေလည်းပါပါတယ်။ဒီချိန်နဲ့ဒီချိန်လဲတာမဟုတ်ဘူး။စိတ်ကလည်းမလားအားစိတ်တာပေါ့။အားစိတ်မှုဝိရတွေဖြစ်လာတယ်။ဒီအားစိတ်မှုဝိရတွေသူအထုပ်ကြီးရှိလာတာ။ဒါသူပိုင်းလာတာပဲ။အဲဒီပညာလို့တဲ့ဝိရိယပိုင်ရှင်ဟာ စုခံဝရတိချမ်းသာတာနေရတတ်တယ်ချမ်းသာတာနေရတတ်တယ်ဆိုတာအဘိဓမ္မာပါပကိအကုသိတံမိဟိကျုံနာနဲ့အုတ်တန်းကြတဲ့စိတ်နေစိတ်ထားတွေပေါ့ဟွန်းချင်းချုပ်ပြောရမယ်ဆိုလို့ရှိရင်ကာမဂုဏ်အာယုန်တွေကိုကြံစည်နေတာပေါ့ ကောင်းတာတွေမြင်ကြလာစာထိတွေ့ကြတာတွေသူတစ်ပါးကိုဖြစ်စီခြင်းနဲ့ဇာပါရမနာလို့ဝန်သုံးလို့များပြီးတော့သူတစ်ပါးကိုဒုက္ခပေးခြင်းနဲ့ဝိသဒါရည်ဖြစ်ပါအရာတော့အဖြစ်ကာမဘုံသားဆိုတော့ကာမဝိတ္တိကိုဖြစ်ကြတော့ပါအဲဒီလိုနဲ့နေရတဲ့ပုဂ္ဂိုလ်ဟာပဲသူ့ရဲ့ဆွဲအားကမလွတ်တော့ ဒီပါပထဲမှာပဲအောက်တန်းစားထဲမှာပဲတဝဲလေလေးနဲ့နေနေရတာပဲကိရိသာဆွဲအခါတော့ကိရိသာနဲ့တဲထဲမှာနေရတယ်ဆိုတော့ဒေကြီးနဲ့တွေခေါ်မလဲအဲ့ဒီလိုအောက်တန်းစားအနေစားတွေနဲ့ကျော်ထိုးပြီးတော့နေရတာမရှိတော့အဲ့ဒီကနေလုတ်ကင်းနေတာပါတကူကြီးကျင့်တော့ကာယဝိကပုဂ္ဂိုလ်ကိုလည်းကျင့်တယ် အခုလိုရှုမှတ်နေတဲ့အခါကျတော့စိတ်ဟာကိလေသာခေါ်လို့သိနေတာပဲဘယ်လိုကောင်းလို့မဟာတန်ဆတရထပြိပူရတည်တဲ့ဒီနေ့အကျိုးစီးပွားအစစ်မှာမြင့်မြတ်တဲ့ဒီလိုသမားကြီးပညာစိတ်သိက္ခာတွေလည်းပဲဖြည့်နေတာပဲဒါတွေလည်းဖြည့်နေတယ်လို့ဆိုပါတယ်ဘယ်လိုကောင်းလို့ဟွန်း အားဆက်ပြီးတော့တရားရဲ့အကျိုးမြတ်တွေပေါ်လို့ဖြစ်လာတာဘယ်လိုကောင်းလဲ။ဆောင်းလို့ယောဂီများအားဆက်ပါ။လည်းကားမလို့ပါလေ။ဘောရဖြာနဲ့အရိယဘုလေးကလုံးမှာကိုယ်ရဲ့စိတ်ကရင်ထီဆောက်ပေါ်တဲ့အာယုံနဲ့ရှိခွဲအောင်နဲ့ခိုက်အောင်အားဆက်ပါဆိုတိုက်တွန်းလာတာပါပဲ။ဆက်ဆိုပြီးဟောထားတဲ့အတိုင်းဘဝတစ်ဖြစ် အောက်ဝယ်ကောင်းတဲ့အကျိုးမြတ်ဖြစ်ပြီးထွက်အောင်ဆိုပြီးတော့ဝေရော်တဲ့တစ်ဆင့်တိုက်တွန်းရတာပါပဲအရတ္တဝိရိယဆိုတဲ့အတိုင်းတစ်ချိန်ကမှတစ်ချိန်ကတစ်ချိန်ကဝိရိယတွေကရှိလာတော့အောက်ဝယ်ကောင်းတဲ့စွမ်းအား energy တွေတက်လာပြီဆိုရင်အချိန်ရှိလာပြီဆိုလို့ရှိရင် သူ့ကိုတယုတ်ခေါ်သေးတယ်ပက္ခိတဝရိယဆိုပက္ခိတဆိုတာကအရာဝတ္ထုတစ်ခုကိုဆွဲမှတဲ့အခါအောက်ကနေအပေါ်တက်လာတာအောက်လည်းကြာမသွားဘူးခုလည်းမလည်းရမနေဘူးတစ်ဖြည်းဖြည်းအရှိန်နဲ့တက်နေတာပေါ့နော်အဲ့ဒီသဘောမျိုးပေါ့ ပုံမှန်အားဆိုင်ပြီးတော့တတိယလည်းဖြစ်လာပြီဒီတတိဖြစ်လာတော့စိတ်စဉ်ကြီးမျက်မှုဝင်ရအောင်ကာကွယ်ထားတယ်ကာကွယ်ထားတော့စိတ်ဟာလုံးလုံးချုံချုံဖြစ်နေတယ်တတိကြည့်ပြီဆိုလို့ရှိရင်အဲ့ဒီတော့တခဏတခဏစိုက်စိုက်ကြတော့တမာရီကလည်းဖြစ်လာတာပဲတမာရီကတော့ဒီပေါ်မှာ စိတ်ကလေးပေါ့ဒီစိုက်ကြနေတော့လှုပ်ရှားတာမရှိတော့ဒီနည်းနဲ့ပဲဝိရတတိသမာဓိဒီသုံးမျိုးဖြစ်လာတာကိုပဲသမထလို့ခေါ်တာပဲဆန့်ကျင်ပဲနိဝရဏတရားတွေကိုမြင်သက်စေတယ်မြင်ဝတ်စေတယ်သူရဲ့ဆောင်းရတတိကြောင့် နောက်ဆက်ပေးတဲ့ကိလေသာတွေပေါ့လေအဘိဓမ္မာဆိုင်တဲ့ဒီဝရဏတွေပေါ့လေညီတဲ့စေတဲ့ဆိုတော့အဲ့ဒါတွေငြိမ်ကြသွားတယ်ဆိုတော့အတိတ်ပဲပေါ့ညီအောင်ပြုလုပ်ပေးတယ်ခုနဝိရိယတတိသမာဓိဒီသုံးမျိုးကညီအောင်ပြုလုပ်ပြီးတော့ကောင်းတာကောင်းတာတွေလိုချင်တာတွေရှိတော့ဇဘာက ရပိဒါစသည်ဝိဒါတွေပေါ့ပစ္စည်းကဆင့်နေတဲ့တရားတွေဝတ်တော်တာပဲအဲဒါကြီးရှိလို့လှုပ်ရှားတာမရှိဘူးငြိမ်းတော့မငြိမ်းသေးဘူးလေငြိမ်းကြတော့ဝတ်တော်တာပဲဒီမှာအဲဒီဝိရိယတတိပမာတိ၃မျိုးကိုပဲပစ္စည်းကဓမ္မေသမေတိတိသမထောအရာပါလေဆင့်ကျင်တဲ့ဤဝရဏတရားတွေကို ငြိမ့်သက်စေသောကြောင့်ငြိမ့်အောင်ပြုလုပ်တတ်သောကြောင့်သမထလို့ခေါ်ပါတယ်တဲ့ကျမ်းစာကဒေါသစိတ်ကလေးဟာအဲဒီလူဝရဏတရားတွေကကျိတ်စိတ်ပြီးတော့နေတော့တာပဲဒါစိတ်တဝေကခေါ်တယ်အဲဒီစိတ်တဝေကမှဖြစ်လာတဲ့ တိတိအာယုပီတိချမ်းဒုက္ခတဲ့ဟွန်းပျော်ရွှင်လာတာပေါ့နည်းနည်းပျော်ရွှင်လာတာပေါ့နည်းနည်းနေလို့ထိုင်လို့ကောင်းလာတာပေါ့ဝမ်းသာလာတာပေါ့ဒီမှာလာပါဘူးဆရာတော်လေးတွေစတွေ့လာတာပေါ့ဒါအမှန်သိစားပါတယ်စိတ်ဝင်စားစရာလေးတွေပေါ့တရားထုံးတဲ့ပုဂ္ဂိုလ်အတ္တတွေဖြစ်ဖို့ရအတွက်ဆွဲအပ်တမျိုးပါပဲဒီမှာ အဲဒါကိုဝိရတတိသမာဓိဆိုတဲ့တရားသုံးမျိုးကအထုရဲ့ယောဂီစီပယ်ဆောင်လာတာကိုအာဝဟခေါ်ရတယ်။ပယ်ဆောင်တယ်ဆိုတာကပြည့်စုံနေတာပါပဲဖြည့်ပေးတာပါပဲဒီမှာဆိုဖြည့်ပေးတော့ဒီမှာပြည့်လာတော့ဖြည့်ပေးတော့ယောဂီဟာသမထစုခဆိုတာဘောလေစိတ်ရင်ချမ်းသာလေးစရရလာတာပါဒီမှာ တရားရပါလေးစတင်ပြီးတော့တွေ့ရတော့ပါဘူးရှိတဲ့ဘာဝနာစိတ်ထဲမှာတက်ခွေရှိလို့ရှိရင်အဲဒီဝိရိယကပါနေဝိရိယကအပြင်းကိုအသာကြီးရတယ်သူအနေယူတာပဲ။ဒါဝင်မဆုံးရချိန်ရပြီးတဲ့ဘုတက်ကတော့အစကလေးဟာ ရောက်ရကလေးကိုယ်ရှာရှာလေးရှိအောင်ပြုလုပ်တော့စိတ်ကလေးကပြန်ကားလှုပ်ရှားပြီးတော့လမ်းဆောင်သူကပြုလုပ်ပေးတယ်။ဒီဝိတက်ကခိလမိတ်တာရဲ့ဆန့်ကျင်ဘက်ဖြစ်လာတာ။ခိလမိတ်တာကိုနိုင်တဲ့ဆန့်ကျင်ဘက်တရားတွေလည်းအဲဆန့်ကျင်ဘက်တရားတွေလည်းပေါ်လာတာ။အောင်မသိတဲ့ပုတ္တတကယ်ရှိတော့ထိထိဖြစ်သွားပြီဆိုရင် သူလောသူလောနဲ့တွေးတော့တာမရှိတာပါလဲဘယ်လိုလဲဆိုတာတွေးတော့နေဖို့မလို့ဘာနဲ့ပုတ်တိုက်သွားရဲဆိုတာသိကြတော့တာပဲဆရာအဝိဇ္ဇာဆန်နေကသူလောသူလောနဲ့တွေးတော့တဲ့ဝိသိကိစ္စရဲ့ဆန်ညိုတီပေါ်လာတာဆန်ညိုဥစ္စာလားဒီသိအားရတဲ့ပီတိလေးရတဲ့ထိုက်တန်ကြီးဖြစ်နေတော့ ပီတိဖြစ်တဲ့အခါမှာစိတ်ပုတ်ကြဝရဆိုတာဒီမပေါ်ဘူးဒီတော့ပီတိကဒီကြဝရနိဝရဏရဲ့ဆက်ရင်တို့ဒီပေါ်လာအဲ့ဒါကြီးတိုက်ထုတ်တာဆံဃာတွေကထက်တော့ဖြစ်လာပြီဆိုလို့ရှိရင်ကျန်လွန်တော့ပူပါလာမရှိဘူးဆံချမ်းသာကသူကကျန်လွန်ပူပါမှုရဲ့ဆက်ရင်ပဲပဲတော့ ရှုကြရုံမှာစိုက်စိတ်ပြီးတော့ကြာနေတဲ့အိယုတ်ကာခေါ်တဲ့သမာဓိရဖြစ်လာတော့ကမိစ္ဆနာနိဝရဏပါဘူး။ခေါင်းလာရင်ညီညီချားရင်လာရင်စားရင်ထိကျင်လာပါဘူး။ကမိစ္ဆနာနိဝရဏတွေကင်းနေတာပဲ။ဒါကအရင်ကြီးတွေခင်းနေခွဲ။ဒါကလည်းလှုပ်ရှားခြင်းမရှိဘူး။ဟွန်း။ရင်းနေတယ်ပေါ့လေ။ ရင်းနာတော့ငြိမ်းနေပေါ့တော့ဒါသမထပါပါလို့အင်္ဂါတွေပေါ့အခုယောဂီတွေကအဲ့ဒီအင်္ဂါဆုံးကျင့်လို့ရှိရင်စိတ်တိုင်းစိတ်တိုင်းမှာသမထတွေဖြစ်နေတာသမာဓိတွေဖြစ်နေတာဝိရိယတွေဖြစ်တော့အပြည့်နိုင်တယ်တတိဖြစ်တော့စိတ်စိတ်ညီညွတ်မှုမဝင်ဘူးအဲဒီမှာစိတ်ကြတဲ့ခါကျတော့တဏှုပူပါမှုမရှိဘူးမှာပဲ ဒီလိုအမှန်တန်ရှိနေတာပဲအဲ့ဒီသုံးမျိုးကမှာဝိရိယကအရှင်30ရှိပါတယ်အဲ့ဒီအရှင်30တော့ဒီနေ့အဲ့ဒါထဲခေါ်လို့ဖြစ်ပေါင်းအရှင်ကကြာသွားပြီနောက်နေ့ကျမှပဲဆက်အားထုတ်အဲဆက်ပြီးတော့အရှင်လေးကပါပါပဲဒီနေ့တော့ဒါပဲရက်ကြလို့ဆိုသာဓုသာဓု ف